သူရှင်မဟာဗောဓိမံဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌29ရက်3လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ယုံသထဗုဒ္ဓသာသနေဒုနာထမေသောနောတေနံနလခာရဝဂုံတော်ဘေကဝေကိလေသာကိုချိုးဖဲ့ဖြည့်ဆည်းလေရှိကြကုန်သော သူတော်ကောင်းပေါင်းတို့တို့မေသင်သူတော်ကောင်းပေါင်းတို့သည်ဗုဒ္ဓဘာသာနေဖရာအဆုံးမတော်အတိုင်းအာရမဏထထကြွကြွကျူးစားကြပါဟုတဲ့ဒါကနိကမထမဆုံးမနဲ့အာအတိကြီးပြကြပါကိုတဲ့ဒါကယုံသထ နူနူကြာကြာနဲ့ကျူးစားကြပါကုန်တဲ့ဥပမာတခါထပြထားကုံစရောဆင်ပြောင်ကြီးသည်နလာဂါရံကျူထျာအင်းလေးကိုဒုနာထဤဝမှုံမှုံညံ့ညံ့ချီဖြစ်တဲ့ကဲ့သို့မိစုနောတိနံပေမင်းဤရံပဲဖြစ်သောပေမင်းဤပိတိတော်များဖြစ်သော ဤအတန်း၅မျိုးတို့ကိုဒုနာထခြေဖြစ်ကြပါကုန်တဲ့ဒါတို့ဟိုနိတပမတိဟောတဲ့ခါထာလို့ဆိုဟင်ဘုရားရှင်ရဲ့မှာလက်ဝဲတော်យ៉ាងလေတို့ဒီကိုကောရမဘုရားတစ်ထက်မဟုတ်ပါဘူးဟင်အဲအာရမထတဲ့ထတာကြွားကြွားတယ်ဟုတ်ကလားဟဲ့ဟင်လေးတိလေးကံပြောတာဟုတ်ဘူးထင်တယ်ဟင်ပြီးတော့နေကမထဆိုတာ မဆုံးမနစ်တယ်လားဟုတ်ကလားလားဟင်ဆုံးနေတယ်ဆိုရင်နောက်ညွန့်နေတာပြောတာတယ်မှန်ပါဗျာနစ်နေတယ်ဆိုရင်တော့ရှေ့မတိုးတာပြောတာနဲ့တူဗျာဟုတ်ကလားဟင်အဲ့တော့အာအတိကြီးသိကြပါဘုံနဲ့အဲ့တော့အာဟောင်းကြီးလည်းဖြစ်ကြရဘူးတဲ့အတိတိအတိတိကြီးလည်းဖြစ်နေတာဟုတ်ကလားငါထိုက်တော့မှုရှိမှဖြစ်မှာလေဟုတ်ကလားယုံသထကြတော့နူးနူးကြကြတယ်ဟုတ်ကလားအိမ်မုံဆုံးမဟုတ်ဘူးတဲ့ဗျာဟင် အိမ်မုံဆုံးမသိနဲ့နုံနုံကြာကြာသိတူသလားဗျာအဲနုံနုံကြာကြာသိဆိုတော့လန်းလန်းဆန်းဆန်းပြောတာတယ်ဗျာအင်းအိမ်မုံဆုံးမဆိုတော့လန်းလန်းဆန်းဆန်းဖြစ်နေဘူးလေတုံတုံမှုံမှုံဖြစ်မှာပေါ့ဒီနေ့နဲ့ကြိုးစားပါတဲ့ကြိုးစားမှာလေဟိုတို့ပြီးခဲ့တဲ့ရက်ကပြောခဲ့တဲ့ဒီအာငါမျိုးပဲထင်တယ်ဟိဟင်ဒါတွေထုတ်သုံးမှုပြောတာဟုတ်ကလားဗျာအဲ့တော့ဥပမာပေးရလို့ရှိရင်တဲ့ဖင်းကောင်းဖင်းပြောင်းကြီးဆိုတော့ င်မရိုးရိုးစင်ကိုစင်ပြောင်တော့အလုံးကောင်းဟုတ်ကလားတစ်ဖက်ကတော့ကျူထင်ရန်အိမ်နဲ့တို့ကျူထင်ရန်ကတော့တို့အောက်ပိုင်းမှာရှိတာပဲဝေယုံဝင်ပေါက်ပါလေးတို့ပါတယ်ဟင်းသေးသေးလေးသေးသေးလေးဒါလေးတွေကိုဟိုခွဲပြီးတော့ဟာလိုလိုက်သူကဟိုဖြာဖြစ်နေရက်လို့ရဟင်ကာလို့လည်းရတယ်လေဟုတ်ကလားကျူထင်ရန်ပြာကတို့အောက်ပိုင်းတော့ဟိုကျူထင်ရန်ပြာသုံးတာများဟင်ခုလိုနှီးပြာမှရှိပဲနဲ့ဟုတ်ပဲ့ ဟုတ်ကလားအဲ့ဒီကျူထရံနဲ့ဆောက်ထားတဲ့အိမ်ကိုဖင်းပြောင်ကြီးကနင်းလိုက်လို့ရှိရင်တော့ဘယ်နဲ့တော့ကျူထရံအိမ်လေးဟာဟင်ညက်ညက်ကြီးသွားတယ်လို့တဲ့ဗျမစ်သူနောတိမံသေနာသွားသေမင်းရဲ့တို့ဘာတွေပေါ့ကွယ်လက်ယုံနေခေါ်မလားဟင်ဒီအတားတွေလေကိလေသာရာစိတ်တွေဟုတ်ကလားတို့တစ်ခုကြိုက်ဗျာအဲကြိုက်ဆွဲတစ်ခုတော့ရှိမှထင်တယ် ဒါတဘဝရမှာမဟုတ်ဘူးလားအဲတဘဝနေပြီးရင်တဘဝပေးရမှာဒါတို့ဒီကြိရိတာကတတ်တယ်လို့ပြောတာဟိုဒုကြီးဆွဲတတ်မှာမဟုတ်ဘူးဟုတ်ကလားဗျဟင်အဲတို့မုံခွဲလေးတစ်သွဲရှိတယ်နဲ့ဟဲ့အဲမုံခွဲလေးတစ်သွဲရှိတယ်ဒီအသွဲလေးနဲ့ဒီအသွဲလေးဒီဒူထဲမှာအမြဲရှိနေလို့ရှိရင်တို့ဒီအသွဲလေးနဲ့ပြီးသွားလို့ရှိရင်တို့တဘဝသွားရမှာလေဟုတ်ကလားအဲတဘဝရပြီးရင်တော့အဲတဘဝနေပြီးရင်ပါတော့ ပေးရမှာဟုတ်ကလားဟင်အနေပြီးပေးရမှာဗျာဟင်အဲ့တော့ဒီချင်းတရားရဲ့တို့လက်ပါသေးဆိုရင်ဒီကိလေသာပဲတယ်ဟဲ့ပြီးတော့တို့မတိဆွဲတွေရောဘယ်လောက်များတော့အမတိဆွဲတွေမတိဆွဲတွေဟင်ဒါကကြက်ဒါကဝက်ဒါတွေကိုတို့အကုန်မတိဆွဲပြောတာဟာတော့မတိဆွဲသိခြင်းခင်ဗျားတို့ရွာတွေကပြောတဲ့စကားတွေအကုန်လုံးကမတိဆွဲတွေကြီးတယ်ပဲဟုတ်ကလားအဲ့တော့ဟို မောဟမတိဆွဲမောဟတိဆိုရင်ဘသူပြောတာတော့ဟင်အမတိဆွဲကဘာပြောတာတော့အာရွာတွေကပြောနေတဲ့စကားတွေပဲဗျာဟုတ်ကလားအဲဒါကတော့သားဒါကတော့သမီးသားတော်မဲ့ဒီတိုင်းနေသေးဘူးဒါဘသူလေးဒါကပဲဝါလေးပါတယ်ဟဲ့အဲ့ဒါအဝိဇ္ဇာသိတယ်လေအမှန်အမှန်သိမှာဟုတ်ပဲနဲ့ဟင်ဟုတ်ကလားဗျာတို့ပါပေါ့ကွယ်ပညာသုံးနေခေါ်တယ်ထင်တယ်ဟဲ့ပညာနဲ့သုံးတဲ့စကားတွေမှန်မြတ်သကလုံးတွေမှန်မြတ် အဲ့ဒါအမှားသီးတွေကြီးတယ်ဗျာဟင်အဲ့တော့အဲ့လိုဟိုမောဟသီးတစ်ခုဆိုရင်မတီဆွဲလေးတော့တို့ ရှိမှာပဲလေဟင်ตาဘာလို့ဆွဲထားလိုက်တာတင်ဟဲ့တမိဆွဲဆွဲထားလိုက်တာတင်ဟဲ့ဟုတ်ကလားဗျာဟင်ပြီးတော့တို့ကားဆိုပါစို့ဟိုသူ့ကုမ္ပဏီကထုတ်လိုက်တဲ့ကားပဲဟုတ်စားဒါထုတ်လိုက်တဲ့ရောက်တော့ငါကားငါကားဆွဲတာပဲတင်ဟဲ့တော့ငါကားတော့ငါဘာလုပ်ထားလို့တော့ဘာမှမလုပ်ဖြစ်နဲ့ဘာလို့ငါကားပြောတော့အာဟုတ်ကလား ဟင်ဟင်ဟိုတို့ဘာတော့ဟဲ့ဟိုကားဆိုလဲဟိုဘာတော့ခုကေပေါ်ရကားရှိမှာပါဗျာဘယ်ကုမ္ပဏီညာကုမ္ပဏီရှိမှာပေါ့အဲငါကားငါကားနဲ့ဟိုလမ်းတကာလမ်းမျိုးတကာမျိုးမောင်းပြနေဟုတ်ကလားဟိုကုမ္ပဏီကပိုင်ရှင်ကတော့ဟာဒီကောင်ကကြော်ညာပေးတာဆိုဂျုံတုံဂျုံတုံနဲ့ကြည့်သူ့ကုမ္ပဏီကပြောကြော်ညာပေးနေတာထင်တယ်ငါကားလားသူ့ကုမ္ပဏီကကားလား နောက်များခင်ဗျားတို့ဒီကားဘယ်သူကားတော့ဆိုပဲလို့ပြောအောင်လောကေရောမေလောကေရောမေခင်ဗျားတို့ဘဟုကဟုတ်ကတို့မင်းမာတော့ဒါဘသူကတော့ဒါဘသူကတော့နဲ့မင်းမာဟင်ဘယ်လိုပြောမှာတော့ဘယ်လိုဘယ်လိုလဲဗျာအကနဲ့တော့ငါကားပဲပြောမှာပါပဲအေးအဲ့ဒါဆွဲပြောတာဟင်အဲဒီကြတဲ့တို့ဘာတော့အချုံမုံက ပုံနဲ့ဟိုဘာတော့နွေးတယ်လေးတစ်ထည့်ထည့်ထည့်ပေးလိုက်တယ်ထင်တယ်အာအဲ့ဒါကြီးအဲကြွားတော့အပြင်ဟောတာကြောမကကြီးလဲအာချီနိုမိုတိုရှိကကြီးလဲအာချီနိုမိုတိုဟာသူ့ကုမ္ပဏီကိုဘာတော့ဟိုဟိုဟာလာဟဲ့ယူနီတီပဲခွန်ခါမပေးရတဲ့ဆိုင်ပုတ်တွေထင်တယ်ဟိအာအဲ့ဒါကြီးနဲ့လိုက်ကြွားတာအဲ့ဒါကဘသူအနွေးတယ်တို့လောကရောမယ်အာချီနိုမိုတိုဟာဟုတ်ကလားဗျာ အေးအဲ့ဓာတွေကိုအကုန်လုံးအဲ့ဓာမတိသွဲတွေကြီးတယ်ဗျာဟင်အဲ့တော့မတိသွဲနဲ့တို့တဘဝဟိုအသက်ဆုံးလို့ရှင်လည်းနောက်ဆုံးစိတ်ပြီးဒုတိယဘဝကိုတောင်းယူပါသကူဗျာမှန်ပါဗျာဟင်အဲ့တော့မတိသွဲကနောက်ဆုံးစိတ်ဖြစ်နေရင်တို့အဲ့ဒါတဘဝသွားရမှာဟုတ်ကလားဗျာအဲတဘဝရပြီးရင်လည်းဘယ်လိုတော့တရားမှာပဲအဲ့ဒါသိမင်းသူ့ပြောတာလေအဲ့တော့တို့လုံနေတဲ့လောဘ ဟိုဟိုဟိုတိုက်တွန်းလို့လုပ်ခဲ့တာဒေါသတိုက်တွန်းလို့လုပ်ခဲ့တာကိလေသာတစ်ခုမဟုတ်တစ်ခုတိုက်တွန်းလို့လုပ်ခဲ့တာမှမများအဲ့ဒါပေမင်းရဲ့အစာတွေကြီးတယ်ထင်တယ်ဟိဟင်ဟင်ပေမင်းနိုင်ငံသွားမလို့ကြီးတယ်ထင်တယ်ဟိအဲ့ဒါကိုမိတုနောပေနံဟုတ်ပါဟင်ပေမင်းရဲ့သုတိတိဆိုတာခဏတို့တဲ့မှာပဲကြိုက်စိတ်မကြိုက်စိတ်မတီးစိတ်ဒါတွေကတို့အတားဘက်ကထင်တယ်ဟိဆွဲစိတ်တီဆွဲစိတ်တီအဲ့ဒီဆွဲစိတ်မှန်သမျှအတားကြီးတဲ့မှတ်ခဲ့ ဟုတ်ကလားပြီးတော့သွဲသိဘယ်ကလာတော့တွေးမှလာတာဟင်မတွေးမပေါ်ဘူးတွေးလို့ပေါ်တာဟုတ်ကလားဗျာဟင်အဲအဲ့ဒီဟာတွေဟာပေဟိုတို့မိသုနောတေနာဆိုတာပေမင်းကြီးရဲ့အဲ့ဒါသိပြီတည်းဟင်တို့ခန္ဓာဘူရဆိုတဲ့ဒုတိုင်းပြည်တဲ့ဘလောက်ချီရှုပ်နေတုံးဟုတ်ကလားဗျာအဲ့တော့အဲ့ဒီပေမင်းကြီးရဲ့အဲ့ဒီအဲ ဟိုအလိုကြကိုလိုက်လှုပ်ပေးနေတဲ့အကျိုးဆောင်နေတဲ့အဲ့ဒီသွေးစိတ်တွေကိုတဲ့ဗျဟင်ဆင်ပြောင်ကြီးဒီကျူးထီယံအိမ်လေးကိုဟုတ်ခလားမုံမုံညံ့ညက်ကြီးအောင်နင်းချေဖြက်ဖိလိုက်သလိုဟင်ဟင်တို့ယောဂီတို့ကလည်းပဲဒုနာထတဲ့ဟင်မုံမုံညံ့ညက်ချေပြစ်လိုက်ပါတဲ့ဒါကအသွားဘက်ကအာကောင်းမှပြောတာလေအသွားဘက်ကအာကောင်း အတားဘက်ကအာနေမှဟုတ်ကလားအသွားဘက်ကအာကောင်းရင်အတားဘက်ကသူ့ဟာသူ့အလိုလိုအာနေသွားတာပဲဟုတ်ကလားဟင်ဒီကြားမရှိဘူးယောဂီတို့အသွားတစ်ခုတည်းကအတားနဲ့အသွားဖြစ်နေတာဟုတ်ကလားအဲယောဂီတို့မှတ်ဘက်ကအာနေနေရင်အတားကအလိုလိုပေါ်နေမှာပဲအဲယောဂီတို့မှတ်ဘက်ကအာကောင်းနေရင်အတားဒီအလိုလိုရှင်းနေမှာပဲအဲဒါယောဂီတို့နှစ်ခုကွဲပဲဟင်ဟင်ဆွဲစိတ်ကောဘသူတို့ဟုတ်ကလားမှတ်စိတ်ကောအဲယောဂီတို့နှစ်ခုကွဲကား ဟင်အတားဆိုလို့များဘယ်ကလာတယ်ထင်ဘယ်ကလာတော့ဟုတ်ကလားဗျာအဲ့တော့ကိုယ့်ဘက်ကဟိုတို့မနေ့ကပြောတယ်ထင်တယ်ဟဲ့အသွားနဲ့အတားသိကစားသင်္ကားဘယ်ဘက်လိုက်မလဲဆိုတာဟင်ဟင်ဘယ်ဘက်လိုက်မလဲဆိုတာမေးထင်တယ်ဟုတ်ကလားဗျာအာတို့ကသာဟိုအသွားဘက်ကနေပြီးဟုတ်ကလားအဲအသွားမှန်သမျှကမှတ်သိနေရတာတင်ဟဲ့ဟုတ်ကလားအတားမှန်သမျှသွဲသိနေရတယ်အဲ့တော့တို့ဘက်ကမှတ်သိအားကောင်းနေလို့ရှိရင် ဘယ်နဲ့တော့များဟိုကအသားသိဆိုတွေးမှန်တွေးပေါ်မလားဒီလေးမဟုတ်ဘူးဟင်တို့ကသာတင်းတင်းလုံးနေဘယ်နဲ့တော့ပေါ်မလားအေးဗျဟာတို့ကရောပက်ပက်လုံးမအဲ့တော့ဟိုတို့အသားဆိုလဲယောဂီတို့စိတ်ဖယ်လေဟင်အသွားကကောခါရယောဂီတို့စိတ်ဖယ်သူမျက်မှဟုတ်ဖယ်နဲ့ဟုတ်ကလားအဲ့တော့ဟိုဘက်ကအသွားဘက်ကတန်းနေရင်တော့ယောဂီတို့ရဲ့အသွားဒီဖေချောင်ကြီးပဲ ဟုတ်ကလားဒီလိုဆိုဘက်ကဂျူထီယံဖြစ်နေတယ်ဟင်ဒီဘက်ကမန်နေဟိုဘက်ကအာယောရတာဟုတ်ဗျတကယ်လို့ယောဂီတို့ဘက်ကအသွားဘက်ကအာနေရင်တော့ဟင်ချင်းကောင်ကြီးပဲဖြစ်နေတယ်ချင်းကောင်ကြီးတော့ဖြစ်နေတယ်ဟုတ်ဟုတ်ဗျာအဲ့လိုဆိုရင်တော့ချင်းကောင်ကြီးလားချင်းကောင်ကြီးလားဟာချင်းကောင်ကြီးပဲဖြစ်နေတယ်ခင်ဗျားတို့ကချင်းကောင်ကြီးဆိုဟိုဘက်ကတိုက်နိုင်ငံကြီးဖြစ်သွားမှာပေါ့အဲ့တော့ချင်းကောင်ကြီးကတိုက်နိုင်ငံဟိုမုံမုံညံ့ညံ့ကြီးအောင် ဟိုချီရတော့ဘာဖြစ်လို့တော့များဟင်ဟင်ချင်းဟောင်းကြီးပြခင်ဗျာဘာလို့လေးရမှာတော့အကြည့်ဟာဟုတ်ကလားဗျာဟင်အာဒီဘက်ကလာအသွားဘက်ကအဲယောဂီတို့ယောပက်ပက်နဲ့သာလုံနေလို့ကတော့ဒီကဆင်ဟင်ဆင်ကြောင်ကြီးဖြစ်ဖို့နေနေတာဒါချင်းကောင်းကြီးတောင်ဟင်ချင်းပေါက်စားလားချင်းကြားလားဟင်ဟင်ဟိုဘက်ကတိုက်နိုင်ငံဖြစ်သွားမယ် ဟုတ်ကလားဗျာအဲ့လိုကိုအာထုတ်ပါလို့ဆိုလိုတဗျာဟင်အဲ့တော့ဘုဒ္ဓကအသွားကအာကောင်းနေမှယောဂီတို့ခင်ပြောင်းကြီးဖြစ်မယ်ထင်တယ်ဟုတ်ကလားဟင်အခုတို့ယောဂီတို့တော့ခင်ပြောင်းကြီးတွေထင်တယ်ခင်ပြောင်းတဲ့ခင်ပြောင်းခင်ပြောင်းကြီးတွေလားဟင်ဟိုသင်ကိုမရှိလို့ပြောင်းလို့ပြောတာဘယ်လိုဟာပြောတာတော့ဆင်ပြောင်းတော့ဘာဆင်ပြောင်းလို့ဟင် ဟိုမကြည့်တဲ့ကြောင်ကြောင်လာပြောတာလားဟောဗျာလုတ်ကြောပဲခဗျာတို့အဲ့လောက်ကိုကြိုးစားရမယ်တဲ့ဟုတ်ကလားဗျာအဲ့တော့တို့မနေ့ကလည်းအဲ့ဒီအားတွေပဲပြောခဲ့တယ်ထင်မဟဲ့ဒါယောဂီတို့တည်းရှိပြီးသားပဲမရှိတာမှမဟုတ်ပဲဟင်တို့ဝေဘူးဆရာတော်ဘုရားကြီးကတော့သူကဝရိယဘူနဲ့သွားတာဟုတ်ကဲ့ပြောတယ်ဘာပြောတော့အမှားကိုကိုကိုတဲ့ဝရိယတွေဟာအများကြီးပါတယ်ပုံသေးပါဘူးတဲ့ဟင် ဒီအဲ့ဒီဒီဝိရိယတွေဒီမှာမသုံးဘယ်မှာသုံးမှာတုံးနဲ့မေးတယ်ဟုတ်ကလားအဲ့တော့ဝိရိယများအားကြပေါ်မယ်ဆိုလို့ရှိရင်နဲ့ငါဝိရိယတွေအများကြီးကြံသေးတယ်ငါဝိရိယတွေအများကြီးကြံသေးတယ်ဆိုပြီးအဲ့လိုကိုလုပ်ရမယ်အာရီတက်တဲ့တက်အောင်လေအာဟောင်းနေမဖြစ်အောင်ပြောတာဟင်အဲ့တော့ဆရာတော်ဘုရားကြီးကအာထုတ်လို့ဘယ်တော့မှမပြောဘူးအာတိကြအာတိကြဟောဟင်အာဟောင်းမဖြစ်စေကြနဲ့လို့ပြောတာ ဟုတ်ကလားဗျတောင်းဆရာတော်ရဲ့တော့အာတိကြအာတိကြသူဒီစကားအများအားပြောပေါ်ဟုတ်ကလားဗျပြီးတော့ငါအမဝရိယတွေအများကြီးရှိသေးတယ်ငါအမဝရိယတွေအများကြီးရှိသေးတယ်ဒီလူလဲကိုကိုကိုအားပေးရမှာတယ်ဗျဟုတ်ကလားဗျအဲ့တော့တို့မနေ့ကလည်းဘုံငါးပါးပဲထင်တယ်ဟုတ်ကလားပြီးတော့လဲဟိုဘယ်နေရာလောကီကိစ္စလှုပ်လှုပ်လှုပ်ချင်တာလှုပ်ယုံကြည်ချက်အဓိကပဲတင်နေအဲဟိုဓမြတိုက်ချင်တာလားဒီဘုံငါရောက်ခေါ်ရမှာပဲ မယုံကြည်ပဲရဘူးထင်တယ်ဟဲ့အဲ့တော့တခိုးပဲလှုပ်ချင်သလားဟဲ့ယုံကြည်ချက်ကသာမှာပဲထင်တယ်ဟဲ့အဲ့မယုံကြည်မရနိုင်ဘူးဟုတ်ကလားတို့တော့လောကီပစ္စည်းတွေပေါ့လေတို့မနေ့ကပြောသလိုဟိုစီးပွားရေးပဲဖြစ်ဖြစ်ဟိုရည်သားရေးပဲဖြစ်ဖြစ်အဲ့ဒါဒီကသူများစိတ်အကဲခတ်လို့ရတာယောဂီတို့ဒါကိုယ်စိတ်ကိုအကဲခတ်လို့ထားပါဟုတ်ကလားဟဲ့ဟင်တော့အသွားလဲဒုစိတ်ပဲအသားလဲဒုစိတ်ပဲမဟုတ်ဘူးလား ပြီးတော့ဒုစိတ်တို့အကဲခတ်လုပ်တာခရင်သလားဗျာဟင်ကိုယ်စိတ်ကိုအကဲခတ်သမှာဟုတ်ကလားအဲ့တော့မိမိစိတ်ပြီးဟုတ်ကလားတင်းခိုင်မှသူဖြစ်ပျက်ကုန်မြအောင်ပြိပေးနိုင်လားဟုတ်ကလားလျှော့ခိုင်မှချော့ခိုင်မှဟင်ဒီဖြစ်ပျက်ကုန်မြအောင်လုပ်ပေးနိုင်လားအကဲခတ်ကြည့်ပါလားဟုတ်ကလားပြီးတော့မိမိစိတ်ပြီး6ခိုင်မှဟုတ်ကလားကြောင်းမှဟင်ဖြစ်ပျက်ကုန်မြအောင်လုပ်ပေးသလားမြောက်ခိုင်မှ ဟုတ်ကလားတက်ကြွမှလမ်းဆန်းမှဒီဖြစ်ပျက်ကိုမြင်အောင်လုပ်ပေးနေတာကိုယ့်စိတ်ကိုပြက်ခတ်လုပ်ကြည့်ပေါ့ဗျာဟုတ်ကလားဟိဝိပဿနာဆိုစိတ်လုံငန်းညာလုံငန်းမဟုတ်ဘူးလားအဲ့တော့ဒါကိုယ့်စိတ်ကိုပြက်ခတ်လုပ်ရတာပဲဟုတ်ကလားသူများစိတ်ပြက်ခတ်ရတာခရင်တာပါဗျဒါကိုယ့်စိတ်ကိုပြက်ခတ်ရတာမဟုတ်ဘူးလားဟုတ်ကလားဗျမိမိစိတ်ကလေးကိုမိမိဟင်အသွားရောဘက်ကနေပြီဒီမဲ့ဆိုရင်အသွားနဲ့တူအောင်လေဟုတ်ကလားဗျာဟင်အဲ့တော့တို့ များသောအားဖြင့်များဟင်ဟို6ခိုင်းတာအကောင်းဆုံးပဲဟုတ်ကလားတို့ပြောနေကြစကားအတိုင်းဆိုရင်တော့လက်စုပ်ကွင်းရင်ကြောက်နှလုံးတစ်လုံးလုံးရှိမှဟုတ်ကလားဟင်ဒါမှဟိုရွှေကြီးလေးကြည့်လို့ကောင်းတယ်နဲ့ဟဲ့ဟဲ့ယရနာလေးပါတယ်ဗျအဲ့ဒီတိုင်ပဲဒီမှာလဲတန္တရာကြောက်ကြောက်မကြောက်ဖရာကြောက်အောင်ဟင်တို့ဒီမှာတော့ဖရာကြောက်မရှိဘူးဆရာเจ้าမရှိရင်ခဏတန္တရာကြောက်ရှိရမယ်မကြောက်ခင်ဗျားတို့ ဟို AD အေးဆက်နေမှာပေါ့ဟုတ်ကလားဟဲ့မကြောက် AD အေးဆက်နေမှာပေါ့ဟုတ်ကလားပြီးတော့လူတယောက်နောက်ကမိမိနောက်ကနောက်ရောင်ခံလိုက်ပြီးတော့ကိုရံကျွေးရံစကိုပြန်ပြီးခြေမလို့ဆိုပြီးလက်နဲ့နဲ့လိုက်နေရင်တို့ဘယ်လိုနေမလို့ဟဲ့ဟင်ဟင်ကြောက်သလားမကြောက်ဘူးလားအဲ့တော့ဘယ်နဲ့တော့သွားတော့နေနေတငငငမလားမစားတော့ဟောဟင် အသာလည်းမြည်တငငယ်နေနိုင်ဘူးအိတ်တောင်တော့သိချလို့ကြအိတ်နိုင်ဘူးတတိနဲ့နေရမှာဒါဟိုဟိုနောက်အောင်ခံပြီးစုံစမ်းပြီးနောက်ကလိုက်နေတာအဲ့ဒါကတရားဗျာဒီမှာကိလေသာ10မျိုးဒါကိလေသာအမျိုးသာပြောတာဟင်တမျိုးတမျိုးဆွဲနေတာတစ်ခုတစ်ခုမှဘယ်လောက်များမယ်ထင်လို့ဟိအေးတို့နောက်ကဒီဟာတတ်လို့သေးတဲ့ဟာကဟိုအစွဲစိတ်ဆွဲနဲ့သေးတာဆိုတော့မကြောက်တတ်လို့ထင်တယ်ကြောက်တတ်မယ်ဆိုဟို တကယ်လူလူချင်းတတ်ထားတဲ့ကောင်ကြောက်စရာကောင်းပါတယ်ဟုတ်ကလားဟင်လူလူချင်းတတ်လို့ဒီတဘဝပဲမဟုတ်ဘူးလားဗျဟင်တို့ကိလေသာတတ်လို့ပြီးနာတာဘယ်နှဘဝရှိဘူးတော့ဟာရေးတွက်နိုင်တော့ဘူးအဲမရေးတွက်နိုင်တဲ့ဒင်းမှာဓမ္မဘုံဆိုတာဇံဝင်စားပြီးဇံစိတ်တွေဟုတ်ကလားဖြစ်ပျက်နေနေလေပထမဇံရောက်တဲ့ဟိုထိပွားနိုင်တဲ့ပုဂ္ဂိုလ်ဒုတိယဇံတတိယဇံသတုဒ္ဓဇံသူ့ဇံဆင်းဆင်း ဒီဖြစ်ပြမြင်ပြီးတော့ပွားရတာလေအဲ့လိုပုဂ္ဂိုလ်မျိုးမှမပွားရတာအဲ့တော့ဒုဟာတွေတဲ့ကိုဗြဟ္မဘုံရောက်ဖို့သူကနေရောက်ပါဟုတ်ရောက်ဘူးခင်ဗျားတို့သိကြဘူးသိကြဘူးဟုတ်ဟုတ်ဗျာဟင်တိတ်မသိကြဘူးခင်ဗျားပြီးတော့နတ်ပြည်ဆိုတာလဲအလုံးကိုသီလစင်ကြယ်မှာဒီသီလစင်ကြယ်ဖို့ဆိုလဲကိုချင်းသာသိမ့်တဲ့မေတ္တာသိရှိမှာဟုတ်ကလားဟိဒါကိုဥမာကကိုကြည့်ဟင် ဥမာသာတို့မာဂရာတိုင်းမစလာရွာကရွာသားပါဗျ30သုံးအိမ်လောက်ရှိတဲ့ရွာကရွာငယ်လေးကလူပါဗျခုခဏတို့ပြောနေတဲ့ဥမာကဖွာဟုတ်ကဲ့ဟင်သူဒီကုဏကိုချင်းသာသိနေထင်မဗျာဟင်ဟုတ်ကလားမေတ္တာတရားကိုတွေ့သွားသူတို့ရွာသေးဝဲလို့ရင်ဟိုတို့ရွာလည်းကောင်းဟိုအိမ်တအိမ်ရဲ့ဝင်းထဲမှာတဲ့ဟုတ်ကလားသေးဝဲလို့တိုင်းဟိုသူ့ရွာတွေကညီညွတ်တကိုးဗျဟုတ်ကလားအဲ့တော့သူကဥမာကကသေးဝဲ တို့တက်မလို့ပေါ့ဗျာဟင်ဘာလို့တော့အဲ့ဒီ तू နေမဲ့နေရာလေးကို तू ထိုင်မဲ့နေရာလေးကိုခြေတောက်ကလေးနဲ့မျက်ကိုဟိုတစ်ခက်တီပါတွေပေါ့လေကောင်ရိုးတွေရှိမှာပေါ့ဒါလေးဖယ်လိုက်တယ်အဲ့တော့ဟိုတို့မတန်ရှင်းတဲ့နေရာတွေကတန်ရှင်းမသွားဘူးလားအဲ့တော့တယောက်ကဝင်းထိုင်ဟင်စိတ်မဆိုးဘူးနောက်သူထိုင်လို့တခါလှုပ်လိုက်ပြန်တယ်နောက်တယောက်ကဝင်းထိုင်တယ်စိတ်မဆိုးဘူးတခါနောက်တယောက်လှုပ်လိုက်ပြန်တယ်ဟင်တနေရာလို့တယောက်ကဝင်းထိုင်အဲ့တော့ तू ဘာသဘောပေါက်သွားပါဟာ ကောင်းတာဆိုလူတိုင်းကြိုက်တာပဲဟုတ်လေဟင်ကောင်းအောင်မလုပ်ချင်တာကောင်းတာကြလူတိုင်းကြိုက်တယ်ဟင်ကောင်းအောင်တော့လုပ်ချင်လားအဲကောင်းတာကြလူတိုင်းကြိုက်ဟုတ်လားအဲ့တော့သူသဘောပေါက်သွားတယ်နောက်ရဲ့နောက်တခါသေးပဲကြတော့တပြက်ထမ်းသွားတယ်ဟင်ဟင်ဒီလိုဒီလိုနဲ့သူတဖြည်းဖြည်းနဲ့မန္တကလေးလို့နောက်ဖောက်ဦးလေးလို့နဲ့ဒီလိုနဲ့သူကဥဆောင်သွားတာဒါကိုကိုနဲ့တပူချင်းစားတယ်ဟဲ့ဟင်ကိုကိုနဲ့တပူချင်းစားပြီး ကိုကိုနဲ့ဓာတ်လူထားလိုက်ရင်မေတ္တာထင်တယ်ဟိကိုချင်းစာရှင်မှာမေတ္တာထင်တယ်ဟိအဲ့ဒီမေတ္တာကြည့်ရင်ဒီသူ့သက်တလူမှုရှိပါအောင်မလားရှိပါပါဘုရားသူ့ဥစ္စာယူလူမှုရှိပါပါအေးအဲ့ဒါမှနတ်ပြည်ရောက်တာရိုးရိုးဒါနတစ်ခုတည်းနဲ့ရောက်တာမဟုတ်ဘူးအဲ့တို့ဟာတွေရောနတ်ပြည်ဟာဟာဟုတ်ပါမလားခင်ဗျာဒါတော့ထင်သေးတာနေမှာပါဗျာရောက်ဖူးပါလိမ့်မယ်ရောက်ဖူးကြလားနတ်ပြည်ဟင်အာမသိနိုင်ဘူးဆိုရင်ဘယ်ထဲထည့်ရမှာမလို့ ဟင်မသိနိုင်ဘူးဆိုရင်တော့ဘယ်နဲ့ထည့်ရမှာမဟုတ်ဟာမရောက်တဲ့တဲ့တိုင်းပယ်လိုက်ကြအောင်လို့ပယ်လိုက်ကြအောင်လို့ဟုတ်ကလားအဲ့တော့ဗြမဘုံ20ရဲ့နတ်ပြည်6ထရဲ့26ဘုံခင်ဗျားတို့မရောက်ဘူးတဲ့နေရာလို့ကြက်ရှိခတ်ထားလိုက်ဟုတ်ဟင်30ဘုံဘယ်တော့ကြာတော့9ဘုံကြာတော့ဟဲ့26ဘုံခင်ဗျားတို့မရောက်ဘူးကြက်ရှိခတ်ထားအပေါ်ကိုမော့ကြည့်နေနေအဲ့ဒီသက်ကိုဟုတ်ဗျာဟုတ်ဗျာ အဲရိုးရိုးစားပါစေတောက်ပါစေမိတ်ဆွေချင်းချင်းကောမရှိဘူးလားအဲမိတ်ဆွေချင်းကိုချင်းစားတော့ခင်ဗျားနည်းနည်းရှိတယ်ဟုတ်ကလားလင်မယားချင်းကိုချင်းစားဆိုပိုများနိုင်မယ်ခင်ဗျာဟုတ်ဗျာဟင်ဟိုဒသိန်းနဲ့ကိုချင်းစားတော့ခင်ဗျားနည်းတယ်ဟုတ်ဟုတ်ဗျာဒီရွှေမျိုးလောက်တော့ခင်ဗျားရှိကောင်းရှိဒီမိတ်ဆွေလောက်တော့ရှိကောင်းရှိတောင်းအလှဖိတ်တောင်းမဲ့မိတ်ဆွေရွေးဖိတ်တာတယ်လေဘယ်အိမ်ဘယ်အိမ်ဘယ်အိမ်ဟုတ်ဘယ်ရွာဘယ်ရွာဘယ်ရွာဒါတော့ဟဲဒါကတော့ဒါနကတော့လူပုံတော့ရောက်မှာပဲလေ ဒါကောင်းမှုထင်တယ်အဲနေတိုင်းနေတိုင်းကတော့ကိုယ့်ကိုခင်မင်းမယ်သို့မဟုတ်မိသားစုပေါ်ခင်မင်းမယ်ကိုယ့်ဇနီးသားသမီးပေါ်ခင်မင်းမယ်ခင်မင်းသိရှိဘူးလားအဲခဏပြိတ်တာပေါ့ပြိတ်တာပေါ့ဟင်ခင်မင်းသိကပြိတ်တာဘုံရောက်မှာဟုတ်ဗျာဟင်ပြီးတော့ဟိုမကြေချမ်းသိတွေရောမရှိဘူးလားအဲကိုလိုချင်တာဟိုတစ်ဖက်ကလက်ပေါက်ကနေရောကျိနာလားအဲမကြေချမ်းသိရှိတယ်ပြီးတော့ကိုရမယ်ဟာလေးသူတစ်ပါးလက်ထက်ရောက်သွားရင်ရောမကျိနာဘူးခင်ဗျားတို့ဟုတ်ကလားဗျာ အင်းပြီးတော့ရာပြီးသားလေးလဲလို့ဆုံးရှုံးသွားရင်ကောအဲ့ဒီမကျင်နာစိတ်ကရောနေတိုင်းရှိတယ်ထင်တယ်ရှိပါပါအဲ့ဒါငရဲပုံငရဲပုံအဲ့ဒါငရဲပုံဟုတ်ဗျာဟင်ဒါကတော့ကြက်ဒါကတော့ဝက်ဒါကောဒီလိုပဲကြွားတယ်ထင်တယ်ဟင်ကြက်ကိုတတ်လို့အသားဖြစ်အသားကိုချက်လို့ဟင်းဖြစ်တာတော့ခဏတော့ကြက်ပဲထင်တယ်ကြက်သားဟင်းသုံးခွက်သုံးခွက်ကြက်သားဟင်းဟိုကဟင်းဖြစ်နေပြီဟင်အဲ့ဒီတောင်ကြက်လွတ်ခလာဟုတ်ကလား မျိုးချလိုက်တော့တော့ကြက်ကတွန်ပြီးဝင်သွားတယ်ဟုတ်ဗျာမျိုးချတာတော့ကြက်ကတွန်းဝင်သွားတယ်အဲ့ဒီကြက်ပြီးဝက်ပြီးကခဏတို့ကြက်ပုံဝက်ပုံရောက်တာကြက်ကခေါ်မှာမဟုတ်ဟုတ်ကလားဗျဟင်အဲအဲ့ဒါမသိသိထင်တယ်ဟဲ့အဲ့ဒါမသိသိပဲဟုတ်ကလားပြီးတော့လူတဲ့နေရာလို့ပြောတာပါပဲဗျဒါကတော့တို့ကိုတော်ဟိတို့ဖုန်ကြီးဟိဒါကတော့တို့ကိုခွဲတဲ့အကြောင်းဟိအဲ့လိုပုဂ္ဂိုလ်စဝတ္ထုစနဲ့လှူတာကအတူတကယ်ပုံရောက်တတ်တယ်လို့ဆိုတပြား ဟင်ဒီလေးပုံကတော့ဒီလေးပုံကတော့ဟင်ဘယ်လိုအမလွယ်ဘူးဟုတ်ရာဟင်31ပုံကိုပြောတာအကုန်လုံးခင်ဗျားတို့ရှောက်ပြီးတော့ပင်ညာကြီးလိုအလှည့်ကြနဲ့လေလိမ့်မယ်များထဲမနေနဲ့ဆွဲတဲ့နေရာသွားမှာဟုတ်ဗျာအဲ့တော့ဒီဘက်ကြီးတဲ့များတာဗျာ ဟင်ခင်ဗျားတို့မကြောက်တာလို့ရှိနေတဲ့ခုလက်ရှိယောဂီတို့လက်ထက်ကလူကျင်စိတ်တဲ့အဲ့ဒီအတွက်ဆရာံတတ်ထားပြိတ္တာအတွက်ဆရာံတတ်ထားတာဟင်အဲ့တော့ဟိုလိုလူကျင်စိတ်ကလေးနဲ့လှုပ်ပေါ့ဟိုကပြိတ္တာကလှမ်းပြောမှာပေါ့အေးကွာငါဆရာံပြီးထားပါတယ်ပြီးရင်ငါစီလာကနားရင်လာကပါပေါ့ဟုတ်ဟင်အဲ့ဒီရောဆရာံဘယ်လောက်ယူထားတော့ဟင်ပြီးတော့ဟိုမကြေချမ်းစိတ်မခံရင်စိတ်ကတော့ဟိုငရဲဘုံကလှမ်းပြီးတော့ဆရာံပြီးထားတာ ထောက်ပံ့ထားတာဟင်အဲ့ဒါလည်းမင်းတို့ဒါတွေငါပစ္စည်းလေးများများသုံးပေးပါကွာတဲ့ပြီးရင်လည်းငါအိမ်ငါကြပါပေါ့ဟင်ဟင်အဲ့တော့ငယ်ငရဲပုံသွားမယ့်ဟာတော့ဘယ်လောက်များတော့တိတ်တာပုံသွားမှာကဘယ်လောက်များတော့ဟင်ပြီးတော့တိရိစ္ဆာန်ပုံသွားမှာကဘယ်လောက်များတော့ဟုတ်ကလားဟင်မကြောက်တာလို့နော်ဟင်ဟင်ခင်ဗျားတို့ပေါ်တော်တော်လုံးလားအဲ့တော့တန်ត្រာကြောက်ရင်ကြောက်မကြောက်ခရာကြောက် အဲ့တော့ဆရာကြောက်ရင်ကြောက်မကြောက်တန်တရာလောက်တော့ကြောက်ကြပုတ်ကလားဗျာကြောက်မှရမယ်အဲ့တော့ကိုယ်စိတ်ကလေးကိုအကဲခတ်ပြီးတော့ဗျာဖြစ်နိုင်၆ပြကြပါမှာဟင်၆ကို၆ပါဘာနဲ့6တုံးတဆွေကြီးတရွေကြီးနဲ့6ပါဘာနဲ့6တုံးခင်ဗျာဟင်ပြန်ရမယ်လမ်းကိုပြန်ကြည့်ပါဟုတ်ခလားတို့စာကတော့ဘာတော့ ပမာဒတ္တပတ္တာရောဘာယာတကတိယသတိတာဟင်အဲ့ဒါကိုတို့လေဒီဆရာတော်ဘုရားကြီးကဘာသာပြန်တော့ပမာဒတ္တတဲ့မေ့လျော့ရောင်တောင်ခတ်ချောင်ချောင်နေတော့သူဟာဒါချောင်ချောင်နေအချောင်သမားတွေတင်ဟင်တက်တာတို့လေးနေတာလေဟင်ခတ်ချောင်ချောင်နေတော့သူဟာစတ္တရောဘာယာပယ်လေးပုံနေတကကေကသတိတာကိုယ်အိမ်ကိုယ်ရာနဲ့အတူတူပဲတဲ့ကိုယ်အိမ်ဟာအချိန်မီးသွားလို့ရတယ်တင်တယ် ဟင်ညမို့လို့လို့ကိုယ်အိမ်မသွားပဲနေသလားဟင်အိမ်ရှင်မရှိလို့ဆိုပြီးတော့ဟောတကားကြီးပိတ်ထားလို့ဆိုပြီးတော့ဟောကိုယ်အိမ်အချိန်မရွေးဝင်လို့ရသလိုတဲ့ဗျဟင်ဟင်ဒီဟိုတတိမရှိတဲ့ပုဂ္ဂိုလ်ခုနကဟိုကြိုက်ဆွဲမကြိုက်ဆွဲမတိဆွဲဒီသုံးခုပါမှာပဲလေအဲ့တော့အပေလေးပုံဒီကိုယ်အိမ်ကိုရနဲ့အတူတူပါပဲဟုတ်ခလားဒါကိုကြောက်စမ်းပါဟုတ်ခလား ဟင်းကြောင်းမှလည်းရမှာလေမကြောက်မရနိုင်ဘူးဟုတ်ကလားဗျာဟင်းအဲ့တော့ကိုယ်စိတ်ကလေးကိုကဲခတ်ပြီးတော့လုပ်ပြီးပါဟုတ်ကလားဗျာအဲ့တော့တို့မနေ့ကလည်းဘူတွေပဲထင်တယ်ဟဲ့အဲ့ဒီဘူဒီမာမယောဂီတို့သွားမယ်လားဟာထက်တန်ကျွင်တက်လေးချက်ဟုတ်ကလားတို့သာကတော့မတော်ထက်တန်ကျွင်တက်ဤလေးချက်ကျမ်းတွဲအရှိပြီတဲ့တို့မာစီကတော့ကတာလေးတွေနဲ့ပြေးတတ်ပါ ဒီလိုယောဂီတွေမှတ်မိအောင်ဆိုဟင်ထက်ရမယ်အဲထက်တာလည်းညာတင်တယ်ဟိဟင်ပန်ရမယ်ညာမဲတင်တယ်ဟိတွေ့ရမယ်ညာမဲတင်တယ်ဟိတိုးတက်ရမယ်ညာမဲတင်တယ်ဟိဒီလေးချက်တိုင်းဟိုတဆင်ပြီးတဆင်ပွားရမယ်တဲ့ဒီအားတွေကိုထုတ်သုံးရင်ပေါ့လေအားတွေထုတ်သုံးရင်ထက်တန်းရွှင်တက်ပြီးလေးချက်နဲ့သွားရမယ်ဟုတ်ကလားဗျာအဲ့တော့တို့ဟိုဖျားရှင်ရဲ့ဒေသနာသင်ကတော့ဖြင့် ယုံကြည်ချက်ဒီအရေးကြီးတဲ့အတွက်ဟင်တရားကသဟောတယ်ထင်တယ်ဟဲ့ယောဂီတို့ဒီစခန်းရောက်တဲ့ယောဂီကြတော့တတိကသသုံးရတယ်ထင်တယ်ဗျာဟင်တတိကသသုံးရမှာထင်တယ်ဟဲ့ဒီကြရှုမှတ်မှုကသာရမဟုတ်ဘူးလားဗျအဲတတိဘူတတိဘူရင်ဖြစ်ရမှာဟင်တတိဘူပြီးရင်တမာတိဘူထင်တယ်ဟဲ့အဲတမာတိဘူပြီးရင်တရားဘူလာတော့တာထင်တယ်ဟဲ့တရားဘူလာရင်ဝရိယဘူမလာဘူးလားဟဲ့ အဲ့ပညာကတော့ဒီတတိဘူနဲ့လှုပ်ထားတဲ့သိဖို့ပဲထင်တယ်ဟဲ့ဟုတ်ကလားတမာတိဘူဟာကောသိဖို့ပဲထင်တယ်ယုံကြည်စိတ်ကကောအဲဝရိယကကောသိဖို့ပဲဘူငါးပါးတည်းမှာပညာကတော့ရလအကျိုးထင်တယ်ဟဲ့ဟင်ဟုတ်ကလားသူကတော့ရလအကျိုးပါပဲအဲ့တော့တို့ဒီလေးချက်နဲ့လုပ်ရမယ်တဲ့အဲ့တော့တို့အာထုတ်တဲ့ယောဂီများကြတော့တတိယသာမှာထင်တယ်ဟဲ့အဲ့တော့တို့ အရင်ပြောခဲ့တဲ့ဓာတွေတဲ့တော့ဒါတော့ဤပွားပုတ်မှုတတိနဲ့အောင်းမေမှုတတိလို့ဒီလိုသုံးကြတယ်ထင်တယ်ဟိုဝိတ္တနဲ့ဝိသရာစာလေဟုတ်ကလားဒါလေးနဲ့သုံးကြတယ်တို့ဒီကနေ့ပြောဖို့ရဆိုတော့သေသာအာတတိနဲ့စူးစိုက်အာတတိနှလုံးရှိပါဒါလည်းတတိပဲထင်တယ်ဟုတ်ကလားဟိုဟိုပွားပုတ်မှုဘက်ကကြည့်ကြည့်ဟုတ်ကလားအောင်းမေမှုဘက်ကကြည့်ကြည့်နှစ်ခုနှစ်ခုပဲရှိရမှာထင်တယ်သေသာအာနဲ့စူးစိုက်အာ ဟုတ်ကလားဗျာအဲစိသာအားဆိုတာတို့ဟိုစာစာသွားသွားနာနာနေနေအမှတ်မလွတ်တာပြောတာတင်လေဟင်ထိုင်တော့ဟောဟေးဝင်လေလေးတစ်ချက်မှတ်လို့ရှင်လဲဝင်စားကဝင်ဆုံးဟင်အမှတ်မလွတ်တင်လေစေစေစစတင်လေဟင်ထွက်သွားတော့ဟေးထွက်သားကထွက်ဆုံးစေစေစစတင်လေဟုတ်ကလားဒီတိုင်းမှာနာရာလေးမှတ်လို့ရှင်လဲနာရာလေးရဲ့ဖြစ်စဉ်မောတတိလေးတင်ပြီးစေစေစစဖက်တင်လေဟင် ဟုတ်ကလားဗျာအဲဒါနဲ့လုံးဝမထင်ဘူးတခါတို့ဟိုထိုင်တဲ့ဣရိယာပုတ်ကဟိုရက်တဲ့ဣရိယာပုတ်ကိုကြောင်းမှထင်တယ်အဲကြောင်းလို့ရှင်လည်းအထိုင်နဲ့အရာကြားမှာဣရိယာပုတ်ပြက်ကလေးတွေရှိသေးတယ်ထိုင်တာလည်းမဟုတ်ရက်တာလည်းမဟုတ်တဲ့ဟာတွေလေဒါလေးတွေလည်းအလုံးမပေးသေးသေးသသဖက်ဟုတ်ကလားလှုပ်ချင်တာလှုပ်သေးသေးသသဒါကုန်ပါမှာဟုတ်ကလားသေသာအားကတို့တမထထူတော်ပေးမှထင်တယ်ဟိဟိ စေတာအားကသမထထူထောင်ပေးမှာသူကတမာရီဖြစ်မဲ့ဟိုတမာရီလောင်းထင်တယ်ဟိတမာရီဖြစ်မဲ့လောင်းစူးစိုက်အားကသူကဟိုစူးစိုက်တော့သဲကွဲပြီးမှတ်ချက်တင်းမှအမြင်ရှင်းပြီးဟုတ်ကလားဒါကဝိပဿနာတောင်ရွာလိမ့်မယ်ထင်တယ်ဟိဟုတ်ကလားဟိအဲ့တော့သူကဟိုတမာရီအားကောင်းပြီးရင်သူစူးစိုက်အားနဲ့ဒီတဲ့တူအောင်လောရတော့မှထင်တယ်ဟိရှိသမျှအတိပြီးမိမိကြည့်တဲ့အထီးထဲမှာပဲရှိနေရဒီလိုဖြစ်ကျင်ရင်စူးစိုက်ရမှာမဟုတ်ဘူးလား ဟေ့သူ့ဆိုင်အားကောင်းမှအတိသည်ကိုထားလို့တဲ့နေရာလေးကတ်နေရမှာတယ်ဟေ့အဲ့တော့တို့ဒီစေသာအားနဲ့လောက်ရမယ်ဟုတ်ကလားစေသာအားနဲ့လှုပ်လိုက်တော့ပထမတော့အေးပြီးနှွေးသေးလားဒါတော့ယောဂီတွေလူရမှာပဲလေဝေအေးပြီးထွက်နှွေးပြီးဟုတ်ကလားအဲဓာတ်တို့ရမှာပဲအဲဒီကနေဟိုတတိအားလေးစိစိသာသာနဲ့မှနေတော့အေးလှုပ်လှုပ်နှွေးလှုပ်လှုပ်တယ်ဟဲ့အဲဒါလည်းတွေ့ရမှာတယ်ဟဲ့ဟေ့တွေ့လားဟဲ့ တခါအေးလှုပ်လှုပ်ငွေလှုပ်လှုပ်လဲဒါပဲမှတ်နေရမှာထင်တယ်ဟဲ့ဟင်ကိုဟိုခုံရုံးနဲ့ပြောရင်တော့နာသီဝအာနာပါနာနုဒတိကမ္မထမှတ်တဲ့ယောဂီဒီနာဝါထိတ်ခါသူခုံရုံးထင်တယ်သူယုံထိုင်စေရမယ်ခုံရုံးဒီကနေကတ်မှတ်နေရမှာပဲထင်ဗျာဟုတ်ကလားဟိအဲဒီလိုကတ်မှတ်နေရင်အဲ့ဒီအေးလှုပ်လှုပ်ငွေလှုပ်လှုပ်ဟာဘဝင်းကြီးဖိတ်ထိုင်ကြမနှောကြည့်တာလေးကြီးလာတာနဲ့သူ့ဖြစ်ရပြည့်မြင်လာမှထင်တယ်ဟိ တန်တန်နမိုးလူရိပ်ပေါ်တစ်ခဲ့သို့လေသွားတဲ့နေရာလဲသူ့အရေးပေါ်နေပြီဒါအကြည်တာအားကောင်းမှထင်တယ်ဟဲ့တို့လှုပ်ယူရမှာလားအကြည်တာဒီဟိုစိတ်ထိုင်ကြရမှာလားအဲစိတ်ထိုင်ကြရင်ဟိုစိတ်ထိုင်ကြဖို့ကကြတော့ဘဝင်ငြိမ်ရမှာလားမငြိမ်ရဘူးလားအဘဝင်ငြိမ်မှဟုတ်ကလားဗျာအဘဝင်ငြိမ်မှစိတ်ထိုင်ကြမှာပေါ့ဒါမှတို့နှလုံးအင်္ဂါငြိမ်မှာပေါ့နှလုံးအင်္ဂါငြိမ်မှဒီနှလုံးသွေးရဲ့အပေါ်ဘိုင်ကြီးကအကြည်တက်ကလေးတက်လာရမှာလေ မှန်များဟိုတို့အကြည့်ဒါကလေးတက်လာသလိုလေအဲ့လိုတက်လာမှာအဲဒါမှတို့ဖြစ်ပြရင်နင်းနေဟုတ်ကလားအဲ့တော့ဖြစ်ပြရင်ကို တွေ့နေပြီဗျာတွေ့ပလားအဲတွေ့ပြီပြောလိုက်ကြသူပေါ့လေတွေ့ပြီတွေ့ပြီဟုတ်လားတွေ့မဟုတ်ဘူးလားတွေ့ပါလေဟိုတော့မတွေ့ချင်နေတွေ့ချင်နေဗျာဒီတော့စီးကြောက်ွားချင်ညောင်းတော့တွေ့တွေ့ဟုတ်ကလားဟင်တွေ့ဗျာအဲအဲ့ဒီတွေ့တာလေးကဟိုတမနစ်လားကြာကြာလားဟွန်း ဘယ်လိုဘယ်လိုအာတော့ဟိုကတမိနစ်2မိနစ်တဲ့တို့ဒီကတော့တရက်နဲ့ရမဟုတ်လားဟိုကတော့တမိနစ်2မိနစ်တဲ့ဘယ်လိုတို့အထေကြီးဟုတ်ကလားယာအဲတို့ဒါလေးကဟိုထိုင်သာတို့မိနစ်ပိုင်းတွင်တွေ့တာလားဟိုထိုင်လို့တဝက်လောက်ကြမှာနိုင်ဝက်လောက်မှ45မိနစ်လောက်မှတွေ့တာလားအတဝက်လောက်ဟာဘုံမဖြစ်သေးဘူးဘုံဖြစ်သေးဘူးဘုံဖြစ်သေးဘူးဟုတ်ကလားဒီလိုဆိုဘုံဖြစ်သေးဘူးတတိ ဟုတ်ကလားရောက်ဟင်အာဘုံမဖြစ်သေးဘူးဟုတ်ကလားတို့ပြောနေကြအတိုင်းထိုင်တိုင်းထိုင်တိုင်းလည်းပေါ်မှာဗျာဒါရှားမှပြောတာမဟုတ်ဘူးလေဟိုမိမိတတိအားပြီးဘူးဖြစ်ပလားမဖြစ်ဘူးလားဆိုသိချင်ရင်ထိုင်တိုင်းထိုင်တိုင်းလည်းပေါ်ရမှာဗျာဟုတ်ကလားပြီးတော့ထိုင်လိုက်လို့မိနစ်ပိုင်းအတွင်းလည်းပေါ်ရမှာဗျာဟုတ်ကလားဒါလေးကိုတတိလေးဟိုသူ့ကြည့်ကောင်းကောင်းနဲ့မှေးလိုက်သွားလို့ဖြစ်ပြီ ဟုတ်ခလားဗျတို့မဟုတ်အပြင်ကအာယုံမတခုကကိုဆောင်ဝင်တိုက်လိုက်လို့ဖြစ်စေဟုတ်ခလားဗျဒါလေးကြောက်သွားကျုပ်တည်းဟုတ်ခလားကြောက်သွားပြန်အာယုံပြုချက်ချင်းပေါ်နေဟုတ်ခလားဟိဟင်ပြန်အာယုံပြုချက်ချင်းပေါ်နေအဲ့ဒီယောဂီတယောက်ဟာနားရှိကြမှာပဲတို့တော့ကြားယုံတိယုံပဲရှိတယ်ဘာလို့လို့တော့သုံးသန်းတော့တခုတည်းတော့သိဖြစ်ပြီတင်နေဟိဟင်အဲတခုတည်းတော့သိဖြစ်နေပြီနားရှိကြမှာပဲ ဟုတ်ကလားတို့တော့ဘာလဲလို့သူ့အနောက်ကိုစိတ်ပါမသွားတော့ဘူးဟုတ်ကလားတိရောကြားကြားတာလေးဟာတိတာဟာတိယုံနဲ့ပြီးသွားဟုတ်ကလားဗျာဒီလိုဆိုရင်တော့တတိဘူဖြစ်ပြီးတယ်ဟဲ့ဟုတ်ကလားအဲ့တော့ဒီလိုဒီနောက်ဒီတို့စိစိသာသာအားနဲ့မှတ်လိုက်လို့ဟုတ်ကလားဟင်ဒါလေးပေါ်နေပြီပေါ်တိုင်းပေါ်တိုင်းလည်းတို့ဒါလေးထင်ရှားတဲ့ထင်ရှားနေပြီဆိုရင်ဒီမှန်အမှတ်ချက်ဒီထက်သလားမထက်ဘူးလား ဓမ္မအမှတ်ချက်ထက်မှပေါ်တာဟုတ်ကလားဗျာအဲ့တော့မှန်အမှတ်ချက်ဒီလိုထက်ချင်ရင်စေစာအားကိုသုံးပေးပါလို့ဆိုလိုတယ်ဟုတ်ကလားစေစာအားကိုသုံးလို့ရှိရင်လည်းပဲတဲ့ဒီလိုပဲထက်လာပါလိမ့်မယ်လို့ဆိုလိုတယ်ဒါပညာတင်တယ်ဟိဒါဉာဏ်မဲမဟုတ်ဘူးလားသူ့ကြတော့မှတ်လို့သိနေရတဲ့ဉာဏ်ဖြစ်တဲ့အတွက်သူ့ကိုမှတ်ဉာဏ်လို့သူကတော့သုံးလိုက်ပဲသူ့စာကတော့တမာရဉာဏ်ပေါ့ ဒါစိတ်တည်ကြည်ကြောင်းပြတဲ့နမိတ်ထင်တယ်ဟဲ့အဲ့ဒီမှာဖြည်းဖြည်းပေါ်နေလို့သိနေတာပြီဒါတမာရိညာထင်တယ်ဟဲ့အဲ့တော့ဒါထက်လာပြီထင်တယ်အဲ့တော့ထက်ချင်ရင်ဘာလုပ်ရမှာတော့သိတာအာအရေးကြီးဆုံးသူကတော့မပါမဖြစ်ဒီကနေနိဗ္ဗာန်ထိသူပါသွားရမှာဟုတ်ကလားဗျသိတာအားကလေဘာဖြစ်လို့တော့သူကသီလသိက္ခာဖြစ်နေတောင်းယူရမှာလေသူကဒီလိုဝင်နေထွက်တယ်ဒါမှတ်နေတာကြင့်နေတာသီလသိက္ခာမဟုတ်ဘူးလား ဟုတ်ကလားဗျာကဲအဲ့ဒါသီလပိဋခါဗျာအဲ့တော့တို့စိတ်သားအားကိုသုံးရင်အဲ့လိုမှန်ညာထက်လာပါလိမ့်မယ်လို့ဆိုလို့တယ်ဗျာအဲ့တော့မှန်ညာထက်လို့ဒီလောက်ထိဟုတ်ကလားထိုင်တိုင်းထိုင်တိုင်းလည်းပေါ်ပြီးဟုတ်ကလားကြောက်သွားတော့အာယုံပြုတ်ချက်ချင်းပေါ့ဟုတ်ကလားမိမိစိတ်ကိုအကဲခတ်လိုက်လို့ရှိရင်လည်းပဲဟုတ်ကလားနားရှိကြားတယ်ပြီးုံနဲ့ပြီးသွားမယ်ကြားတာကြားုံမျှပဲထင်လေဟုတ်ကလား ဘာလဲညာလဲဘာပြောသွားတဲ့ဆိုတော့အဲတို့မျက်စိကြည့်ငါမြန်မာပဲတင်လေမျက်နာမြင်ညှက်မပြီးသွားတာအဲ့ဒီပုဂ္ဂိုလ်တရားရဲ့စိတ်ဟဲ့ဒါတို့တတိဘူဖြစ်ခြင်းရဲ့အကြောင်းတင်လေဟဲ့ဒါမှဟိုမှန်ညာထက်လာတယ်လို့ခေါ်တယ်အဲ့တော့ထက်လာလို့ရှိရင်ဒါထက်ရင်လက်တံဖို့လိုသေးတယ်ဟုတ်ကလားဒါဘယ်လောက်ပဲထက်နေနေဟိုဟိုလက်ကလေးကကလေးလက်နဲ့ခုတ်ရင်တစ်ဖက်သေးနိုင်မလား ဓာတ်ထပ်ပြင်လက်ခံဖို့လိုတယ်ဟုတ်ကလားဗျာသွားမှာတော့ဒီမှန်ညာလေးပဲထင်တယ်ဟဲ့မှန်ညာလေးပဲဟုတ်ကလားဗျာအဲ့တော့ဒီတွေးနေတဲ့မှန်ညာကို အမြင်တန်ခြင်းလို့ရှိရင်တော့ဖြင့်စူးစိုက်ပါစူးစိုက်အားတယ်လေဟင်တော့တတိဘူဖြစ်ပြီးမှတမာတိဖြစ်လာတာတယ်ဟဲ့ဖြစ်လာတဲ့တမာတိကိုဘူဖြစ်အောင်ကြတော့စူးစိုက်အားတွေသုံးပြီးပါလို့ဆိုလို့ဒီဟင်တမာတိတပည့်နဲ့ပြီးပလား တမာတိဘူဖြစ်မှသူကရမှာပေါ့ဟုတ်ကလားဗျာတမာတိတပည့်နဲ့တော့ကျွတ်တို့ဒီလိုလေးနဲ့ဘာတော့ရှုွက်တဲ့တွေ့တာလေးပထမလားလည်းဖြည်းဖြည်းလေးတွေ့နောက်ရလည်းဖြည်းဖြည်းဟိုရလည်းဖြည်းဖြည်းဟုတ်ကလားဒါလေးကတော့စိတ်တော့ဖြင့်သက်တာကောင်းလဲသက်တာမယ်စိတ်လဲချမ်းသာကောင်းလဲချမ်းသာမယ်ကိုသိကျင်တဲ့ခန္ဓာပိဒါကိုသိနေမှာမလားယုံကြောင်းနံကြောင်းသိနေမှာမလားဒါသမထလို့ခေါ်ကြဗျာ သူကကိလေသာညင်တဲ့ယုံမဲ့တတ်နိုင်တာဟုတ်စေတာအားကလေတီလာအားကဒါတော့ပဲတတ်နိုင်ဟုတ်ကလားဗျာအဲ့တော့အဲ့တို့ဒီဟိုဒီလောက်ထိမှန်ညာထက်လာတာလေးကိုဒီအမြင်လေးကိုထင်ရှားတဲ့ထင်ရှားဖို့ထင်တယ်ဟိဒါကြတော့သူ့တိုက်အားသုံးရလိမ့်မယ်ထင်တယ်တမာတိကတမာတိဘူဖြစ်အောင်ဟုတ်ကလားဗျာဟိုရိုးရိုးတမာတိနဲ့ပြီးပါမလားဗျာသူ့ဘူဖြစ်ရအောင်မှာအဲဒီတမာတိဘူဟာလည်း တတိဘူဖြစ်မှသူတမာတိဘူဖြစ်မှထင်တယ်ဟုတ်ကလားအဲ့တော့ဒီတို့ဒီတမာတိကဘူဖြစ်လာပြီဆိုရင်တော့တတိယဘူမူလောက်တဲ့ဖြစ်မှဟိုကဘူဖြစ်ရမှာပဲဟုတ်ကလားဟုတ်ကလားပြအဲ့တော့ဒီတမာတိဘူဖြစ်အောင်တို့ရှုွက်တဲ့တွေ့နေတဲ့ဟိုမှတ်ညာလေးဟာအမြင်တန်းလာဖို့ကြတော့သူ့ဆိုင်အားထင်တယ်ဗျာဒါနဲ့သုံးပါထင်ရှားတဲ့ထင်ရှားအောင်ဟုတ်ကလားသူကရှုွက်ထဲမှာ ဟိုစိတ်ရဲ့စီလုံးမှုအတိုင်းတစ်ခါတည်းလဲအလုံးလေးလိုက်တွေ့နေမှတင်တယ်ဟဲ့အဲပြီးတော့စိတ်ရဲ့စီလုံးမှုအားကောင်းလာရင်တို့ဘယ်နဲ့တော့ဟဲ့ရှုပ်ွက်အာမိမိနာရင်ကပ်ပြနေမှတင်တယ်ဟဲ့ဟုတ်ကလားဗျာအဲဒီလိုလည်းပြနေတတ်ပါတယ်ဟုတ်ကလားပြလို့ရှိရင်လည်းအလုံးတွေ့ရင်အလုံးလည်းရမှာပါနဲ့အလုံးဟာပညာပဲရှိပါသေးတယ်အလုံးရဲ့လှုပ်ရှားမှုမရှိဘူးလားအဲ့ဒီအလုံးမှာရောဒီအလုံးဆိုတာလေယုံနဲ့နှာယုံနဲ့တိုက်ခိုက်လို့ကြားကပေါ်လာတဲ့ ဟောယုံနိမိတ်ခံမဟုတ်ဘူးလားသူ့ကြည့်ရင်ကိုယ်အကြောင်းမသိနိုင်ဘူးလားမာနဲ့မျက်ခွက်ဟိုတို့မာနဲ့မာတို့မျက်ခွက်ကြီးပေါ်နေတယ်ဟင်ဒါမှန်ကြည်တိုက်ရှိမှပေါ်တာတင်လေဟုတ်ကလားဗျာအဲ့တော့တို့မှန်ကိုစိုက်ကြည့်လိုက်လို့ရှိရင်ဒီမျက်ခွက်ဟာပို့ပြီးတော့ထင်ရှားတယ်မထင်ရှားနိုင်ဘူးလားအဲထင်ရှားနေလို့မှန်တဲ့ကမျက်ခွက်ရိတ်ကိုကြည့်လိုက်ရင်ကိုယ့်မျက်နှာပါရှိတယ်မရှိတယ်မသိနိုင်ဘူးလားသိနိုင်တယ်လို့ပဲဒီ ပြနေတဲ့အလုံးလေးပြနေဘာအလုံးတုံးထင်ရှားတဲ့ထင်ရှားအောင်စူးစိုက်အားသုံးရမယ်ထင်တယ်ဟဲ့ဒါတမာရိယပညာတက်တက်နေတာအမြင်တမှုကြတော့ဒါသုံးပါဟုတ်ကလားဟင်ဟိုတို့ဒီလားကတမာရိတက်ဖို့ကြတော့သိပါအားထင်တယ်ဟဲ့အဲတို့တမာရိကပညာတက်ခြင်းတော့စူးစိုက်အားထင်တယ်တမာရိဘူဖြစ်မှာမဟုတ်လားဟင်အဲ့တော့အလုံးလေးတို့လည်းအလုံးလေးစိုက်ရှုသမ်းပါစူးစိုက်အားထင်တယ်ဒီလိုဆိုဒီအလုံးလေးကိုစိုက်ရှုရင်းနဲ့ဟိုထိတာလေးကဘယ်လိုထိနေတယ် တိတာလေးကဘယ်လိုသိနေတယ်မသိနိုင်ဘူးလားအမြင်သာညာအမြင်အလွန်ပန်းမှဒီအထီးနဲ့အတီလေးကကွဲနိုင်တယ်တာမန်တတိနဲ့မကွဲနိုင်ဘူးတို့အရင်ပြောခဲ့ကြတဲ့အတိုင်းဆိုမကြီးကိုင်းနဲ့ဖွတ်တယ်ဟိဟင်မကြီးကိုင်းရဲ့အလောင်းကရောဘယ်လိုတော့ဖွတ်တာရောအဲ့တော့တော့ဟိမကြီးကိုင်းရဲ့ရောင်နဲ့ဖွတ်ရောင်ကအတူးနေတယ်ဗျအဲ့တော့တာမန်တတိနဲ့မြင်နိုင်မှာမလားမြင်နိုင်ပါ တော်တော်ကိုစူးစူးဆိုင်ဆိုင်နဲ့ကြည့်မှဒါမကြည့်တိုင်းဒါဖတ်သွားကွဲသိနေလားတို့ဒီမှာလဲစူးဆိုင်အာသုံးအားလိမ့်မယ်ထင်တယ်ဗျာဟုတ်ကလားစူးဆိုင်မှာသေးကွဲပြီးမှတ်ချက်တင်မှအမြင်ရှင်းပြီးရောက်ပြီးတော့အဲ့ဒါဟိုတို့ဒီတမာတိဘူဖြစ်ဖို့ထင်တယ်ဟဲ့တို့မဟုတ်ညာအမြင်တန်ဖို့ထင်တယ်ဟဲ့တို့မဟုတ်တမာတိကပညာတက်ဖို့ထင်တယ်ဟဲ့တို့မဟုတ်တမထကဝိပဿနာကူးဖို့ထင်တယ်ဟဲ့သဘောပေါက်ပါလားဟဲ့အဲ့တော့စူးဆိုင်အားလေးသုံးမှ ဒီအမြင်ဟာမှန်လာလိမ့်မယ်အဲ့ဒီအမြင်တန်မှသာဒီမကြီးကိုက်နဲ့ဖို့ဟာဘယ်ဟာမကြီးကိုက်ဘယ်ဟာဖို့သိနိုင်တယ်ဒါမဟုတ်မကြီးကိုက်နဲ့ဖို့ဟာလုံထွေးလုံထွေးနဲ့ယောဂီတို့ပြီးသွားမယ်အမြင်မတန်ရင်လေအဲ့တော့တို့ဒီသေသာအာကတော့ဘာကိုနေရမှာထင်လဲသူကနိဗ္ဗာန်တည်းယူသွားမှာပါသူသူမပါပဲမပြီးဘူးဒီသေသာအာကဒီပေတွေဖြစ်ပြပြမှာထင်တယ်ဒီဖြစ်ပြဒီပေတွေမက်ကင်လန်းထင်တယ်ဟဲ့တို့မို့ဇံရင်သွားမယ်လန်းထင်တယ်ဟဲ့ဒါလည်းပြောပြီးသားပဲလေ အဲ့တော့စိတ်ကအားကတော့ဘယ်တော့မှဟိုမလွတ်ခဲ့ပါနဲ့စိုးလိုက်အားကတော့မိမိစိတ်ကိုကက်ခတ်လုပ်ပေးပါဟုတ်ကလားတကယ်လို့ဟိုဘက်ကဟိုပြနေတာလေးကဒီအားလေးကတမာတိခေါ်ရမှာပေါ့လေအဲ့တမာတိအားလေးကဟိုတုံးမသားလောက်ရှိမှာပေါ့တို့ဒီဘက်ကသူ့တိုက်အားဆိုတော့ဝရိယအားပြောတာတင်တယ်သူ့လိုက်တယ်ဆိုဝရိယမပါပဲစိုက်လို့ရမလားဟင် အဲဒီတတိတုံသုံးဝရိယတုံသုံးဒီရှုွက်ထဲမှာအတိလေးကိုဒလေသေးဒလေသတိတိနေသေးချင်တာပဲမဟုတ်ဘူးလားအတိနေသေးချင်တာပါသို့မဟုတ်ရှိသမျှအတိဒီထဲမှာသူ့တိသေးချင်တာပါဝိရချက်ကတော့ဒါပဲထင်တယ်ဟဲ့အဲဝရိယတို့တာလည်းဒါပဲတတိဆိုင်ခါလည်းဒါပဲပညာဥသိသွားမှာမဟုတ်ဘူးလားဟုတ်ကလားဟေးအဲ့တော့တို့ဒီဘက်ကဟိုဝရိယအာပေါ်ခွဲတို့မို့စူးစိုက်အာပေါ်ခွဲခုတော့တို့ကစူးစိုက်မပြောပြောခဲ့ကြတာတင်တယ် စိုးတိုက်အားကကြံသားလောက်တုံးလိုက်လို့ဒီကတုံးမှသားနဲ့ခံနိုင်မလားဗျာဒါဆိုပြောက်သွားမှာပဲပြောက်ရင်ပြန်ပြီးတော့သိတာအားနဲ့သမထပံထူတော်ပေးပါရှုခွဲနမသိတဲ့အောင်ပြန်လုပ်ပေးပါသဘောပေါက်လားဒါညာလုပ်ငန်းထင်တယ်အဲစိုးတိုက်ပါဆိုလို့ဒါလည်းပဲဒုတိမဟုတ်ဘူးညာပါတယ်ဟုတ်ကလားဗျညာလုပ်ငန်းကိုဗျတို့ကိုစိတ်တိုက်တာလည်းဒီတိုင်းပဲထင်တယ်အဲညာနဲ့ပြိရဲနဲ့စိတ်ကတော့တိုက်ရတာပဲတို့ဒီလည်းညာပါတယ်ဗျ အဲတို့ဒီသူ့ပိုက်အာကောင်းသွားရင်အမြင်တန်းလာမယ်ထင်တယ်ဟဲ့ဒီလိုဆိုအထီးကဘယ်လိုလေးအတိကဘယ်လိုလေးဝယ်နိုင်မလားနာတာလေးရှုမလားနာတာလေးကဘယ်လိုလေးတိတာလေးကဘယ်လိုလေးမကွဲနိုင်ဘူးလားသူလည်းကိုသိတယ်ဟုတ်ကလားကွဲနေတာပဲဖွာလေးကမြောက်လိုက်တော့ဘယ်လိုလေးတိတာလေးကဘယ်လိုလေးဟုတ်ကလားဟင်ချလိုက်တော့ဘယ်လိုလေးတိတာလေးကဘယ်လိုလေးသူလည်းကိုယ်တွေကွဲနေမှာ အဲ့ကိုတို့ဝင်နေတာကြည့်တယ်ပဲဒါအမြင်မှန်ပါဗျာဟင်အဲ့တော့အမြင်မှန်ရင်သူ့တိုက်အားသုံးရမှာထင်တယ်အဲ့ဒီလိုသာမြင်မှန်လာလို့အထီးနဲ့အတိအလုံးလုံးပုံလေးကို အမြဲတမ်းကြည့်အမြဲတမ်းသူ့ပဲဒီတတိယစိတ်နေမယ်ဆိုရင်ရှုွက်တဲ့ဟာသူ့ထင်ရှားတဲ့ထင်ရှားမလားဘူးလားဟင်ထင်ရှားတဲ့ထင်ရှားလာမယ်ထင်တယ်အဲထင်ရှားလာမယ်ဆိုလို့ရှိရင် အဆန်းကြိုက်တဲ့စိတ်ထင်တယ်ဟိဟင်တဏမကင်းနေတဲ့စိတ်အဆန်းလွန်ကြိုက်တယ်အဲ့တော့ဒီငါထင်ရှားတယ်ထင်ရှားလာလို့ဒါလေးဟာလုံးလို့ဒီစိတ်မဝင်စားဘူးလားဟင်ဟင်သူကဟိုတထိုင်နဲ့တထိုင်သူမှတူတော့ပဲထင်ရှားတဲ့ထင်ရှားနေပြီကိုဟုတ်ကလားဗျအဲအဲ့လိုဖြစ်လာလို့တကယ်လို့ရင်အဟုတ်ရတယ်လို့ယုံကြည်လာစိတ်မဝင်နိုင်ဘူးလားဩတမာတိဘူဖြစ်မှ ဟင်တတာကဟင်ဝင်လာတာဗျဟုတ်ကလားအဲ့တကယ်လို့ရင်အဟုတ်ဖြစ်တယ်ဒီလောက်ထိယုံကြည်လာလို့ရှိရင်ဟုတ်ကလားသိပြီးလေးနေမလားပေါ့နေမလားနှစ်သိပေါ့မလားဟုတ်ကလားဗျအဲ့ယုံကြည်လာမှာဟုတ်ဟုတ်ကလားတို့လေသမားနဲ့ပြောလို့ရှိရင်တော့စဘာပုံကြီးနေနေပြီကိုတို့လို့ရကိုဟုတ်ကလားလာကသာသမားနဲ့ပြောလို့ရှိရင်လေဟိုကိုလှုပ်ထားတဲ့လှုပ်ခါကရနေမှာကို နော်မယုံမရှိမလားအဲအဲ့ဒီယုံကြည်သိရှိလို့အဲ့ဒီတွက်လာပြီဆိုရင်ဒီညာအမြင်ကလည်းတွက်လာတော့တာပဲတရားအားကောင်းမှတရားပူဖြစ်မှညာရှင်တွက်တယ်ဗျဟုတ်ကလားအဲ့တော့ဒီကနေ့မှတော့လဲဒီလိုပဲနေ့ဖြစ်မှတော့လဲဒီလိုပဲမနေ့ကလည်းဒီလိုပဲအဲဒီလိုဆိုရင်တော့ယုံမှမလားမယုံရင်စိတ်ပြီးလေးမလားပေါ့မလားအလေးမှာပဲခင်ဗျားတို့ဟုတ်ကလားတွက်ဟမ်း ဒီလိုပဲညာဟာရှင်သွားနိုင်မှာမလားအဲညာမရှင်သက်တာခင်ဗျားတို့ယုံကြည်ချက်နဲ့တူလို့ပဲတရားဘုံမဖြစ်သေးလို့ပဲဟုတ်ကလားဒီလိုလေးကညာလေးကလေဟိုတစ်ချက်တစ်ချက်ဟုတ်ကလားဗျတို့မဟုတ်တမနဲ့တမနဲ့နော်တို့မဟုတ်တရက်တရက်ထင်ရှားတဲ့ထင်ရှားလာရင်ဟုတ်ကလားကြိုးစားရင်ရတယ်ဆိုတော့ယုံကြည်ခြင်းရှိသလားရေရေတင်းတင်းနဲ့ဝရိယဟောမလာနိုင်ဘူးလားဟုတ်ကလားဗျ အဲ့ဒီဝရိယအားရဲတင်းသိရှိလာရင်ဉာဏ်ဒီဒီတဲ့တိုးတက်နိုင်တယ်ဟုတ်ကလားဗျာဟင်ဒါဘူဘူ၅ပါးထဲမှာဘူ၄ပါးလုံးလုံးပုံထင်တယ်အဲ့တော့တို့ဒီမှာဟိုတတိယပါးမှာပဲထင်တယ်ဟင်ထက်ဆိုတဲ့ဉာဏ်ထက်ဖို့ဘသူတာဝန်ယူရမတုံးဘယ်တတိတုံးသေသေးစားစားတတိဟုတ်ကလားဗျာဟင်ပြီးတော့ဉာဏ်ထက်တော့ထက်နေပြီ ထက်တဲ့ညာအမြင်မှန်အောင်ကြတော့ဘုသူတောင်းရင်မလို့ဟင်သူရရကဘုသူတောင်းရင်တို့တမာတိဟုတ်ကလားသူလိုက်တယ်ဆိုတာစိတ်တစ်ခုတည်းတီးအောင်မဟုတ်ဘူးလားဟင်ဒါကလည်းတမာတိခေါ်တာထင်တယ်ဟုတ်ကလားတမာတိရဲ့လို့တို့အောက်ပိုင်းမှာမရှိဘူးဟိုအပနာဘောကြမှာလားကိုလိုသလိုတီးနေပါတယ်ဒီမှာတတိတီးပင်ရင်တမာတိလို့တုံးပါဟုတ်ကလားဗျအင်းဒီတတိတိုက်အားကြောင့်ရှိသမျှအတီလေးဒီမှာကတိနေခြင်းဒီပင်ရင် တမာတိကိုတုံးတာဟုတ်ကလားဗျအဲ့တော့ညာအမြင်တန်ရင်လို့ရှိရင်သူ့လိုက်အားသုံးအောင်မှာတယ်ဒီသူ့လိုက်အားဒီတမာတိကိုတောင်းခံတာပြီဟုတ်ကလားဗျဒီလိုဖြစ်လာလို့ဟိုထင်ရှားတဲ့ထင်ရှားလို့စိတ်ဝင်စားလာရင်ယုံကြည်ချက်ဝင်လာတော့မှာပဲဟင်ဟင်သရာဘူဖြစ်မှတင်လေဟဲ့အဲအဲ့ခါကျမှသရာဘူဖြစ်လာဟင်ဘူဖြစ်လာလို့ရှိရင်ဘယ်နဲ့တော့တွက်လာပြီတင်လေဟဲ့ဟင်တွက်လာပြီအဲတွက်လာရင် ညာမြင်နဲ့တွက်လာပြီယုံကြည်ဘလောက်ဟုတ်ကလားစိတ်ကလေးတွက်လာတော့ညာမြင်နဲ့တွက်လာလိမ့်အဲဒီလောက်ဒီညာလေးကဟိုတရက်တရက်ဟုတ်ကလားထူးခြားလာပြီဆိုလို့ရှိရင်ဘယ်နဲ့တော့ယုံကြည်ချက်ကနောက်ထုတ်ပါမလားရှေ့တိုးလာရှေ့တိုးလာမှဆိုရင်ငိုရဲတင်းစိတ်မဝင်နိုင်ဘူးလားအဲရဲတင်းစိတ်သာဝင်လာရင်ညာမြင်တိုးတက်ဖို့မခဲရင်ဒီတိုင်းသွားရမှာတယ် အဲ့တော့သူတို့ကိုအကုန်လုံးပြောလိုက်လို့ရှိရင်တော့ယောဂီတို့ညာမတိုးတက်တာဘာကြောင့်လို့ဟဲ့ဝရိယနိုင်လို့ဟုတ်ရဟင်ဟုတ်ကလားဟင်တို့ခုမတိုးတက်တာဘာကြောင့်လို့အေးအေးမရေသေးလို့ဟုတ်ကလားအဲယောဂီတို့ညာမတိုးတာဘာကြောင့်လို့လောက်ကြော်မယ်ဟဲ့တရားအာနေသေးလို့ဟုတ်ကလားဗျာဟင်ယောဂီတို့ရှုွက်တဲ့ကအမြင်မတန်တာဘာကြောင့်လို့သူတိုင်းအာနေသေးလို့ဟုတ်ကလားဗျာ ယောဂီတို့တွေ့နေတဲ့ဒီဟိုတမာတိနမိတ်ကလေးဟာထက်မလာတာဘာကြောင့်လဲအဲအဲ့ဒါယောဂီတို့ကိုယ်တိုင်စစ်ပဲတို့ကတော့စစ်စင်းနေတာပြောလိုက်နေတာဟုတ်ကလားဟင်တို့ဒီလေးချက်ဘယ်ဟိုထက်ပြီးတန်တယ်နဲ့တန်ပြီးမှရှင်ရမှာတယ်နဲ့ရှင်ပြီးတို့တက်ရမှာတယ်နဲ့ဟင်ဟင်ထက်တန်ခြင်းလားဟုတ်ကလားညာမြင်ထက်ခြင်းအမြင်တန်ခြင်းဟုတ်ကလားညာမြင်ရှင်တွက်ခြင်း ညာအမြင်တိုးတက်ခြင်းလေးချက်ထင်တယ်ဟဲ့ဒီအတိုင်းပဲတို့ထက်သွားမှာအဲ့တော့ဒီလေးချက်မှာဘယ်ဆင်းလောက်ရောက်ဟင်ပရမသုံးဆင်းဟောဘယ်ဆင်းအောင်လဲလို့ခေါ်ရမေးလို့ရဘယ်ဆင်းမှာတော့ကိုဟေးဟောမေးလို့ရအောင်ဟေးဘယ်ဆင်းမှာတော့ခေါ်ပြမေးလို့ရအောင်ဗျဟင်အဆင်းပြောက်နားမှာပေါ့လေဟုတ်လားဘယ်နားမှာတော့သူအဆင်းပြောက်ဆင်းတယ် ဟုတ်ကလားဟင်အကိုကိုကိုကက်ခတ်လို့ရတာပဲအဲ့တော့တို့ဒီနေရာကြောက်ဖို့ပဲလေဟိုတို့အချိန်ကြီးနည်းနည်းရှိတော့နည်းနည်းလေးတော့ပြောပြရမယ်ဟိုတို့ဒီဟိုခေတ်တုန်းကမေလခတိတ်တာမဖြစ်ပါရှိဟုတ်ကလားသူကမေလခပေါ်ပြတိတ်တာကနောက်မှာသူကမဟုတ်ဆိုးမဟုတ်ဆိုးမဟုတ်ဆိုးကပါပေါ့ဆယ်နှမျိုးချင်းတော့မဟုတ်ဆိုးဟုတ်ကလားယုံသွေးရင်ဖမ်းမှုပိုက်လဲပါတော့လေဟုတ်ကလားဟင်အဲ့တော့ကြက်ကြတော့ပိုက်နေဖမ်းလို့မရဘူးလေ အဲ့တော့ညှစ်ပါတော့လေဟုတ်ကလားအေးဗဒတ်ကြတော့ညှစ်လည်းဖမ်းလို့ရဘူးလေအေးအဲ့ဒါကြတော့တမျိုးပေါ့လေဟိုဟိုကောင်တွေ့တမျိုးဖမ်းဖို့ဒီကောင်တွေ့တမျိုးဖမ်းဖို့ဟိုပဲရောဒီပဲရောအောင်ထမ်းနေတော့တော့ပြီးတော့ဘာရရရတဲ့ဟာကိုအဲ့ဒီနေရာမှာပဲမိဖုတ်စားဖို့စားပလင်းလေးရလဲခါချုပ်သွားဘူးဟုတ်ဟင်တွေ့တဲ့နေရာနဲ့အဲ့ဒီမိဖုတ်စားပါဟင်အဲ့တော့သွားတာဗျအဲ့ဒါတော့ဘယ်နည်းကြာတော့မသိဘူးပေါ့ဗျသွားလိုက်တာဟင် တခါတော့အဲ့လိုသွားရင်သွားရင်လည်းတောကြောင်တစ်ကြောင်သွားပြီအဲတောကြောင်ကအဲ့ဒီတောပန်ကလည်းသူကြောင်လေးတစ်ပြက်လှဲလို့ရေချမ်းပင်လေးတွေတဲလို့ရေဥဖယ်လုံးရှိဆိုတယ်တဲ့ဟာဟင်အဲ့တော့မိုးဆိုးကြီးကရေငတ်တော့ဝင်တော့သူလည်းခတ်မှကြံတော့ဘယ်ဥမှရှင်မရှိဘူးဒီအိုးကြီးရေမရှိဘူးဟဲ့ဒါနဲ့ဒုတိယအိုးရေမရှိဘူးဟုတ်ကလားလဲဖယ်အိုးတာပြောရေမရှိဘူးအဲ့တော့အဲရေမရှိတော့ဘာလို့တိုးတဲ့နေတဲ့ဖုံကြီးကတော်တော်ပြင်းဖုံကြီးပဲကိုဟုတ်ဟင်ရေလေးတောင်ပြည့်အောင်ခတ်မထားဘူး ဟုတ်တောက်ချင်တဲ့ပုဂ္ဂိုလ်ကဆင်းနေမတောက်ရလို့ပြောတာဟုတ်ကလားကဟင်အဲ့လိုဖြစ်ရောအဲ့တော့ဟိုကအာထုတ်နေတဲ့မထီယာကြားတော့ဘူးဩဒီပုဂ္ဂိုလ်ငါရည်တွေခတ်ထားတာတော့သူရည်မတူဘူးဆိုတော့အကုသိုလ်တော်တော်ကြီးနေပြီပဲဟုတ်ကလားဒါနဲ့ထွက်လာပြီးတော့ဒီကတခါကြီးကရည်တောက်ဟိုရည်တောက်မလို့လားအလုံးမေးတယ်ဟိုတောက်မလို့ပေါ့ကိုတော်ကိုတော်ဟာကခတ်မှမထားပဲကူဒါနဲ့လာလာလာဆိုဟိုအဲ့ဒီတော်တော်မထီယာရဲ့ရည်ဥကင်ပြီးတော့မှရည်ရှိတာလေ ဒီရိုးကင်ဘေးမှာရေရှိတွဲပေါက်လိုက်တာဘယ်လိုပေါက်တော့ရှာပေါ်ကြဟိုတို့မေးအိုကင်းတဲ့ကိုရေသိမ်းတောက်တယ်လို့ပဲလေချောင်းချင်ပြောဘယ်လောက်ကြီးတွေဒါကြည့်နေတော့ဟင်အဲ့တော့အဲ့ဒီမထေရကြည့်ပြောဩတခါကြီးလူစစ်စစ်ကပြိတ်တာဖြစ်နေပါဘောလားဆိုဟောနော်ဟင်ဘယ်လိုဟိုမုတ်ဆိုးမုတ်ဆိုးမုတ်ဆိုးဟိုဒီဟိုခက်ကဒီဟိုခက်ကဒီဟိုခက်ကဒီဟိုခက်က ဟိုဘာတော့လုံလုံချုံချုံမှနေမလုံမလဲမလုံနဲ့ဟိုဟင်းသူတို့ကောင်းပြောတယ်ထင်လို့ဟိုလုံလုံလုံလုံလုံဟိုဟိုဟိုဒီအော်ကျောက်ကပြောနေကဘူးပြောတာကခမင်းဟိုခမည်းထိုးတယ်ထင်လို့လားဘယ်လိုဒီဟိုကဘယ်မှမမကြုံမှမသိတာဗျာဒီဟိုကိုဟိုထိုးလို့ခမည်းထိုးသူ့ထိုးပြီလို့တယ် သူဒီလိုမဟုတ်ဘူးပေါ့ဟာဆပြားဟာရလဲဟင်ဟင်အဲ့တော့တော့သူသူကသူကိုသူကြီးဟာဒီလိုဆိုတပိတော့အခုသူတော်တော်များနေတာပဲလို့ဆိုတယ်ဟာများတယ်ဟိုဒီလိုဆိုတပိတော့ဘယ်ရောက်မတုံးလို့မေးတယ်ဟာဒီလိုဆိုခက်ငရေရောက်မှာပေါ့ဗျာဟာငရေကဘယ်လိုများကြီးကျယ်လို့တုံးကိုတပိတော့ဟိုပြနိုင်မလားလို့မေးတယ်အာကျုပ်ငရေတော့ခမမပြနိုင်ဘူးတို့တော့ငရေမီးယူပြီးတော့ခမပြနိုင်လေဒီလိုဆိုပြခေါ်တော့ အဲ့တော့ခမားဟိုကျွတ်တို့ဟွာပေါ့ဗျာလက်ပံသားလက်ပံသားကဆိုလဲဆိုတယ်ထင်တယ်အစီလဲရှိတယ်ထင်တယ်အဲ့ဒါခမားခုတ်ကမ်းလာအဲ့လက်ပံသားတွေခုတ်တို့ခြေတလုံးလုံးပေါင်းလုံးခုတ်ခုတ်ပြီးသူ့လက်ခုတ်တစ်ဖောင်တော့ပေါ့လေအဲ့ဒါလေးတင်ထားပြီးဟိုမထီကငရဲတီကငရဲမီလေးတစ်ခုယူပြီးအဲ့ဒါတောက်တာချက်ချင်းကြာကြအဲ့ဒီမှာသူကြောက်သွားဟာငါခါမဲ့ငရဲကလည်းဟင်ဟင် ဘယ်မှလည်းညုံထိုးပါဘူးမလုံးမလုံးမရှိပါနဲ့ဟာငါခံရမယ်ငရေကလည်းကိုဟင်အဲ့ဒီမှလည်းကြောက်ရောတယ်ဗျာဟာငါခံရမယ်ငရေရောဆိုဟင်အဲကြောက်တော့အဲဒီလိုဆိုရင်အရှင်ဘုရားဒီတပည့်တော်ရဲ့အာဟုရာဖြစ်တော်မူပါလို့ရှောက်အဲ့ဒီမှာတော့သင်္ကန်းဝတ်ပေးအဲသင်္ကန်းဝတ်ပေးတော့ဟိုဘက်ကဒီလောက်ထိအာဟုသူကြီးလာတာဘယ်လိုလုပ်ရှုလို့မှမရပါတော့ရနိုင်ဘူးဟင်ညာမလဲ ဟုတ်ကလားခေါင်းကပေါ်မှာမဟုတ်ထောင်လိုက်ကြသွားမှာဟင်အဲငိုပါပေါ့ငုတ်တုတ်ဣတတဲ့အချင်းပေါ့လေဟုတ်ဟာအာအေးဟုတ်ဗျာအဲတညာလုံးလုံးလေဟိုလိုလိုထိုင်လို့မရတော့ဈေးညာလျှောက်ဈေးညာလျှောက်တော့လေတကြီးတရားမဲနေမှာရဘူးလားဟင်အဲ့လိုဖြစ်နေအဲ့ဒီမှာတင်ဟိုတို့တဏှာကကိုရင်လေးတစ်ပါးကစာကျက်နေတယ်။ဘာကျက်နေတော့ခုနတို့ ပြောတဲ့ဟာလေးလေအာရမတနိကမတယုံသတဗုဒ္ဓသာသနီဆိုတာဟိဒုနာထမိသုနောပေနံနလကာရာဝကုံတရောဆိုတာဟင်အဲအဲ့ဒါကိုဟိုကရုတ်တန်ကြတော့သူ့ကိုယ်သူရှက်သွားငါဒီလိုတိုင်းမှဖြစ်ဘူးဆိုအဲ့ဒီကသာဘာလို့တော့မအိတ်ချင်အောင်နဲ့ဟင်ရေအိုးကြီးကိုပြေးထဲ့တဲ့အောက်ကစိတ်အောင်ပန်ချောင်းလေးနဲ့ဖောက်ဖို့ဟင်ဒါပြီးကောင်ရိုးကိုကြိုးခွေး ခွေပြီးခေါင်းမော်တင်ပြီးအဲ့ဒီရေအိုးနဲ့မှတ်ထားတယ်ဗျာရေအိုးရွက်လက်ထားမလေးကရေလက်တောက်တောက်ကြရမှာမအိတ်ချောင်းဟင်ပြီးတော့ဟိုကြလာတဲ့ရေလေးအလားအသာဖြစ်မှာဆိုလို့ခန္ဓာကိုယ်ဝမလို့မှာဆိုတော့အောက်လည်းကောက်ယူနဲ့ခွေထားတယ်ဟဟင် အောက်ကလည်းဆိုအပေါ်ကလည်းဆိုလေးလေးကြီးနဲ့သိုးသိုးကြီးနဲ့အဲ့လိုကျင့်ကျင့်ရတာတယ်ဟင်ဘာဖြစ်လို့တို့ရဲ့လို့ကျင့်တာတော့ဟင်ဟောလာအိတ်ချင်းတော့ဘာဖြစ်တော့အဲရှုမလို့မရတော့ဘာဖြစ်မှာတော့ ဟုတ်ကလားဟင်ငရေကြောက်လို့ထင်တယ်ဟဲ့ငရေကြောက်လို့သူ့မှာကြောက်တလုံးရှိတယ်ဟင်ဟာသူ့မှာကြောက်တလုံးရှိတယ်ဗျဟင်အဲကြောက်တလုံးရှိတော့အဲ့လောက်ကြီးပြင်းပြင်းထန်ထန်လို့တော့အာယုံမတက်ဘူးသူ့ရားကိစ္စပြီးတယ်တဲ့ဗျစာတဲကဆိုတာဟင်ဟုတ်ကလားဗျဟင်အဲအဲအခုလည်းကျွတ်တို့ပြောလို့တော့ရှင်အိုးကြီးတွေတော့တော့မဖောက်ပါနဲ့တော်နေတောက်စရာမရှိပဲဖြစ်နေဦးမယ် ဟင်အဲ့လောက်ကြီးတော့မလုံးလိုက်ကြပါနဲ့ဟုတ်ကလားဟင်ဒီလောက်ကြီးတော့မလုံးလိုက်ကြပါနဲ့ခင်ဗျားတို့ဟုတ်ဗျာဟင်မလုံးမလုံးနဲ့ဘူရောကြီးဘူရောကြီးမြောက်ပေးတယ်မလုံးကြနဲ့ဟုတ်ကလားဟင်ဟိုဒီဟိုခေတ်ကဟိုမုတ်ဖိုးကြောင်ပြောတာဟုတ်ကလားဗျအဲ့တော့တို့အာနင်းနေလေးနဲ့ကြတယ်မူလေအဲ့လိုကိုထတာကြွကြွဟုတ်ကလားဟိဟင်ပြီးတော့မဆုတ်မနစ် ဟုတ်ကလားထုတ်လည်းမသွားတင်နဲ့နဲ့လည်းမနေနဲ့တတ်တော့တာတင်တယ်ဟိပြီးတော့နိုးနိုးကြာကြာဟင်ငါငေးတင်းငေးငယ်မဖြစ်တင်လည်းပြောတာတင်တယ်ဟိအဲ့လိုကိုလောက်ရမယ်လုံနိုင်မှခုနကတို့ထက်တရားပါမှတင်တယ်ဒါပြီးမှပန်းတင်တယ်ဒါပြီးမှကျွင်းတင်တယ်ဒါပြီးမှတက်တက်ဆိုတာတိုးတက်တာပြောတာဓမ္မတိုးတက်မယ်ဒါယောဂီတို့အားကိုထုတ်သုံးပုံရကဲနာကြသို့